အဲ့ပထဝီဓာတ်ကေမာပြီးတော့ကျမ်းမှုသဘောလေးကိုဘယ်လိုရှုရမလဲဆိုတာကိုဒါတကယ်လက်တွေ့ရှုတဲ့အပိုင်းတွေကိုဦးဇင်းတို့ပြောတော့မှာဖြစ်တယ်အဲ့တော့ဒီစပြီးတော့မိမိတို့ကတက်တောင်တတာရိယပုဂ္ဂလိထိုင်ပြီးထိုင်ပြီးတဲ့အခါပေါင်းများအထုတ်တော့မယ်ပေါင်းများအထုတ်တော့မယ်ဆိုခုကျမ်းမှုလေးပေါ့ကျမ်းမှုလေးကိုအထုတ်ခြင်းတဲ့ပုဂ္ဂိုလ်က အကျမ်းမှုထင်ရှားတဲ့နေရာကိုတော့ဥစွာပထမမိမိတို့ကဟိုစပြီးတော့ညံနဲ့ဆောင်ပြီးတော့ရှုရမှာပေါ့ရှုတော့ကျမ်းမှုသဘောလေးဒီဘယ်မှာထင်ရှားနိုင်လဲဆိုတော့အရင်ဆုံးတော့ဦးဇင်းတို့ဒီရှာပေါ့ရှာလေးနဲ့သွားထိတ်ကိုဒါရှာလေးနဲ့ပုတ်ပုတ်ကြည့်ဖြည်းဖြည်းလေးရှာလေးနဲ့ချစ်ကြည့်လိုက်လို့ရှိရင်အဲ့ဒီမှာကြမ်းနေတဲ့သဘောတရားလေးထင်ရှားလာကြမ်းကြမ်းလေးရှာကိုဒီသွားပေါ်လေးကို ဒါလှမ်းပြီးတော့တိုက်ကြည့်သွားထိတ်ကလေးပေါ်တိုက်ကြည့်ရင်ကြမ်းနေတယ်အဲကြမ်းနေတာလေးကိုဆရာလေးနဲ့နှစ်ခါသုံးခါလောက်ကလေးဖြည်းဖြည်းချင်းတိုက်ကြည့်တာပုတ်ကြည့်လိုက်ပေါ့ပုတ်ကြည့်လိုက်လို့ချင်းအဲ့ဒီမှာသွားထိတ်ကလေးကကြမ်းနေတယ်အဲကြမ်းနေတာလေးတွေ့ရင်အဲ့ညာလေးကိုထင်ရှားဗလားမထင်ရှားရင်ပြန်ပြီးတော့ပို့ပုတ်ကြည့်လို့ထင်ရှားတယ်ထင်ရှားပြီဆိုရင်ဒါညီရပြီမတင်ရတဲ့ပုံကမိမိထင်ရှားတဲ့အထီတော့ဒါမိမိကစက်ပြီးတော့ကြိုးစားရတယ် မထင်ရှားပါပဲလျက်နေဒါကိုကကြမ်းနေဆိုတာကိုစိုးယုံနေစိုးနေမယ်ဆိုရင်တော့အဲ့ဒါကသူကဘာဖြစ်မလို့ဆိုတော့တကယ်ညာနဲ့မှထင်ရှားလာမှာမဟုတ်ဘူးတကယ်ညာနဲ့မှထင်ရှားလာမှာမဟုတ်ဘူးတို့အတွက်ကြောင့်ကိုကဘာလုပ်တုံဆိုတော့ဒီကြမ်းမှုတကယ်ထင်ရှားတဲ့အထိတော့ကိုပါကိုစူးစမ်းကြည့်အဲ့တော့လွယ်လွယ်နဲ့ထင်ရှားသွားတဲ့သူတော်ကောင်းလည်းရှိနိုင်တယ်မထင်ရှားတဲ့ပုံစံလည်းရှိနိုင်တယ် အဲမတင်ရတဲ့ပုံကူကလည်းခုနပြောသလိုထင်ရှားတဲ့အထီလေးကိုကစူးစမ်းကြည့်ရမယ်အဲထင်ရှားသွားပြီဆိုတဲ့ပုံကူအတွက်ကတော့ဒါကလွယ်လွယ်နဲ့ဒါထင်ရှားသွားပြီဆိုရင်ဒါဆက်ပြီးတော့အဲထင်ရှားမှုလေးကိုမလုပ်နေရတော့ဆိုတော့ထက်ခါထက်ခါဒါပွားများနေရတယ်အဲ့တော့ရှားလေးနဲ့သွားထိတ်ကိုကိုစပြီးတော့ပုတ်ကြည့်မယ်ကျန်းနေတစ်ချိန်ပုတ်ကြည့်မယ်နှစ်ချိန်ပုတ်ကြည့်မယ်ကျန်းနေကျန်းနာလေးညံထဲမှာထင်ရှားလာပါလား ထင်ရှားရင်အဲ့ကျမ်းစာလေးထင်ရှားတာနဲ့တကြိုင်တည်းစပြီးတော့ပွားများတော့မယ်ကျမ်းနေကျမ်းနေကျမ်းနေဒီလိုလေးပွားများအဲ့လိုကျမ်းနေလို့ပွားများတဲ့အချိန်မှာပါဇက်စိတ်ထဲကနေပြီးတော့ကျမ်းနေကျမ်းနေလို့ပွားများတိုင်းနဲ့တကယ်ကျမ်းမှုသဘောလေးတွေညာထဲမှာသိနေရညာထဲမှာတော့ကျမ်းစာလေးကမထင်ရှားပါဘူးအဲသို့တော်မိမိကကျမ်းနေလို့ပဲစိတ်ထဲကပဲစိုးနေတယ်အဲ့ဒါဆိုရင်တော့မအောင်ဘူးအဲ့ဒါဆိုပြန်စား တုံးနဲ့တူတူမှာမဟုတ်ဘူးကိုကူကိုဒီနေရာမှာမလိန်နဲ့မညာနဲ့အဲ့တော့ဆရာလေးနဲ့သွားထိတ်ကိုပြန်ပြန်ပြီးတော့ပို့ကြည့်အပို့ကြည့်လိုက်လို့ကျန်းနေကျန်းမှုလေးထင်ရှားသလားထင်ရှားရင်ဆက်ပြီးပွားများကျန်းနေကျန်းနေမထင်ရှားသေးတဲ့ပုဂ္ဂိုလ်ထပ်ပြီးတော့ပို့ကြည့်သွားလေးနဲ့ဆရာထိတ်ကိုတခါလေးပို့ကြည့်လိုက်ဆရာလေးနဲ့သွားထိတ်ကလေးကိုပို့ကြည့်လိုက်ကျန်းသလား ကြမ်းနေကြမ်းမှုထင်ရှားပလားညာနဲ့မှထင်ရှားနေပြီလားအခုကိုတတိကြကြလေးဒါစင်ကြီးကျန်းနေကျန်းတာလေးကိုသိနေပလားသိနေပြီဆိုစပွားများလို့ရပြီကျန်းနေကျန်းနေကျန်းနေဒါစပွားများနေမယ်ပွားများနေတယ်ပွားများနေတပြေးပြေးနဲ့ဒီဓာတ်ရဲ့သဘောတရားကမိမိကကျန်းနေကျန်းနေလို့ပွားများနေတာနဲ့အများ အဲ့ဒီကြမ်းမှုလေးကတပြေးပြေးအဲ့ဒီရှားထိန်ဝန်းကျင်လေးကနေစပြီးတော့အဲ့ဒီခုနသွားနဲ့ရှားနဲ့တိုက်နေလို့အမှကြမ်းမှုလေးပေါ့ထင်ရှားတဲ့နေရာလေးကစပြီးတပြေးပြေးနဲ့ပိုးပိုးပြီးတော့ထင်ရှားလာမယ်ထင်ရှားတဲ့မြမိမိကစစ်ပွားများနေမယ်ကြမ်းနေကြမ်းနေစိတ်ထဲကနေပွားများနေမယ်ပိုးထင်ရှားလာတယ်ကြမ်းလာတယ်ကြမ်းလာတယ်ထင်ရှားလာတယ်ထင်ရှားလာလို့ရှိရင်ဖြည်းဖြည်းချင်းအဲ့ပွားများမှုကိုရက်မပြင်းနဲ့ကြမ်းနေကြမ်းနေကြမ်းနေလို့ဆက်ပွားများ ပွားများရင်အချို့ချို့သူတော်ကောင်းတွေမှာတော့အဲ့ပွားဒီကျမ်းမူတွေကခုနစောစောကရှာနဲ့သွားနဲ့ထိတဲ့နေရာလေးတွေမကတော့ဘဲနဲ့တပြေးပြေးအဲ့ဒီကရွင်းတစ်ခုလုံးတော့ဒီကျမ်းမူတွေထင်ရှားလာတတ်တယ်ဒါကယောဂီသူ့ဘာသူအလိုလိုလေးကျမ်းမူလေးထင်ရှားတယ်တချို့ကြတော့မဟုတ်ဘူးအဲ့ပွားများနေတဲ့နေရာလေးမှာပဲကျမ်းနေကျမ်းနေထင်ရှားနေတယ်ဒါပေမဲ့သူ့ဘာသူခုနလိုအကောင်တစ်ခုလုံးတော့ဒီမရောက်ဘူးမရောက်ရင်ညံလေးနဲ့ ကိုကနည်းနည်းလေးချဲ့ပြီးတော့ယူကြည့်မယ်ကျန်းနေထင်ရှားတဲ့နေရာလေးကလည်းနည်းနည်းလေးဧရိယာလေးချဲ့လိုက်မယ်ကျန်းနေကျန်းနေကျန်းမှုကိုလည်းညနေမှာသိနေရမယ်သိနေရနေပဲကျန်းနေဆိုတာကိုစီရဲကနေပွားများနေရမယ်ကျန်းနေကျန်းတာလေးကိုထင်ရှားနေညနေမှာသိပြီးကမှကျန်းနေညနေမှာသိနေတယ်သိနေလေးနဲ့မှကျန်းနေပွားများမယ်ကျန်းနေကျန်းနေဟောတပြေးပြေးနဲ့ကိုတတ်မှတ်တဲ့နေရာပေါ့ဆိုကြပါစို့ အာကုဏတစ်ခုလုံးလောက်ကျန်းနေလို့ထင်ရှားနေပြီမကျန်းတဲ့ကျန်းတယ်လို့မထင်ရှားသေးရင်ဘာလို့မလို့ဆက်ပြီးတော့အစာအုပ်ဆုံးကျန်းတဲ့ကျန်းမူလေးထင်ရှားတဲ့နေရာလေးမှာပဲပြန်ညံကိုစိတ်ကလေးကိုစိုက်တာညံလေးနဲ့တခါလဲဒီဒီခြားခြားလေးအဲကျန်းမူလေးကို ပြန်ပြီးတော့သုံးသပ်နေပြီးတော့မှပွားများမယ်ကျန်းနေကျန်းနေကျန်းနေပွားများရင်ပွားများရင်ထင်ရှားလာတယ်ထင်ရှားလာရင်ခုခန္ဓာတစ်ခုလုံးကို ဒါညံတဲ့တခါလေးကြည်လိုက်မယ်ကြမ်းနေကြမ်းနေခန္ဓာတစ်ခုလုံးကြမ်းနေတယ်ကြမ်းမှုတွေထင်ရှားနေတယ်ထင်ရှားနေတကားတဲ့အဲ့ဒီတကားတဲ့ရှိမျက်နာဥကောင်းတခုလုံးလောက်ကိုတကားတဲ့ချုံပြီးညံလေးနဲ့ကြည့်ထားမယ်ကြမ်းနေကြမ်းနေမထင်ရှားရင်စောစောကအရင်ဆုံးကြမ်းမှုထင်ရှားတဲ့နေရာလေးကိုပြန်ပြီးတော့မလွတ်နေအဲ့ဒီကနေပြီးတော့ ပွားများမယ်ကြမ်းလေကြမ်းလေကြမ်းမှုကိုတိလျက်နဲ့ပွားများနေတယ်ကြမ်းလေကြမ်းလေမတိဘဲနဲ့ပွားများမယ်စီတွေကနေစူးနေမယ်ဆိုရင်အဲ့ဒါစူးကမ္မထမ်းပဲဖြစ်တယ်ဒါကြောင့်မို့လို့ကြမ်းမှုမူရင်းမိမိထင်ရှားတာတဲ့နေရာလေးကိုမလွတ်ရဘူးအဲထင်ရှားတဲ့နေရာလေးကနေပြီးကျန်းနေကျန်းနေပွားများနေမင်းအကိုကဥကောင်းတစ်ခုလုံးကိုခြုံပြီးတော့ကြည်ထားတဲ့ကဥကောင်းတစ်ခုလုံးလေးမှာကျန်းနေတယ်ကျန်းနေတယ် နောက်ကြမ်းနေလို့ရှိရင်တပြေးပြေးနဲ့အဲ့ကြမ်းမှုဥကောင်းတစ်ခုလုံးကြမ်းတာလေးကိုမလွတ်နဲ့ညနေမှာမလွတ်နဲ့မလွတ်ဘဲနဲ့ area လေးကိုချက်မေးလေတိုင်းလေးတစ်ခုလုံးလောက်ဒီဆက်ပြီးတိုးလိုက်မယ်အဲ့တော့မူရင်ကိုကဒီခရုံးထဲကစယူထားတဲ့ကြမ်းမှုလေးကဥကောင်းတစ်ခုလုံးကိုကြမ်းနေတယ်ကြမ်းနေတယ်အဲအဲ့ဒါကိုလေတိုင်းတိထက်ပြီးတော့ area လေးကိုတိုးထားတယ်တိုးပြီးတော့ရှုနေတယ်ကြမ်းမှုကိုထင်ရှားထင်ထင်ရှားရှားသိလျက်နဲ့ပွားများနေတယ် ကျန်နေကျန်နေကျန်နေပွားများနေတဲ့မူရင်းကိုမလွတ်နေမူရင်းကျန်တဲ့နေရာလေးကိုလုံးလုံးမလွတ်နဲ့အဲမူရင်းကျန်တဲ့နေရာလေးကနေပွားများနေတဲ့ကျန်နေကျန်နေကျန်နေဘူးကောင်းတစ်ခုလုံးလေတိုင်းတိပါကျမ်းမှုတင်ရှားလာတယ်။ဟောတင်ရှားလာပြီတင်ရှားလာပြီဆိုလို့ရှိရင်အဲ့ထင်ရှားထားတဲ့ဧရိယာတစ်ခုလုံးကိုညနေမှာတည်တည်ချာချာပွားများနေရတယ်။ဒါကတစ်ချိန်တည်းနဲ့မရဘူး။ချိန်မှန်များစွာဟာ ကျမ်းမှုကိုပွားများနေရမယ်အချိန်ပေါင်းသိန်းနဲ့တောင်းနဲ့တခါလေဂရေနဲ့ချီပြီးတော့ပွားများနေရမယ်ကျမ်းနေကျမ်းနေကျမ်းနေဧရိယာကိုစက်မတိုးနဲ့哦ခုတတ်မှတ်ထားတဲ့ဥပေါင်းတစ်ခုလုံးလေတိုင်းအတိကျမ်းသာလေးကိုပဲသင်ချောင်းအောင်ရှုနေမယ်ကျမ်းနေကျမ်းနေကျမ်းမှုမတင်ရဘူးအချို့ချို့ယောဂီတွေမှာကျမ်းမှုကသိမတင်ရဘူး လေတိုင်းလောက်ဒီသိမထင်ရှားတော့ဘူးဦးကောင်းလောက်လည်းသိမထင်ရှားဘူးမူရင်းကတွင်းလောက်တဲ့လောက်မှာပဲထင်ရှားတဲ့သူပြန်ပြီးအဲ့ထင်ရှားတဲ့နေရာလေးမှာပဲစိတ်ကိုစိုက်ပြီးကြမ်းနေကြမ်းနေပြန်ပွားနေပါဘောများလို့ဘာဝနာရှင်လေးကောင်းလာရင်ကြမ်းမှုကပြန်ပြီးထင်ရှားလာလိမ့်မယ်ထင်ရှားလာလို့ရှိရင်သတို့ကဦးကောင်းတစ်ခုတစ်ခုလုံးဒီပြန်ပြီးတော့ဣရိယာကိုချက်ယူမယ်နေရာလေးကိုချက်ယူမယ်ချက်ယူပြီးတော့ဘောများနေမယ်ကြမ်းနေကြမ်းနေကြမ်းနေ ဟုတ်ပြီဥပေါင်းတစ်ခုလုံးကျန်းလာတယ်ထင်ရှားတယ်ထင်ရှားလာလို့ရှိရင်ဘာလို့မလို့သတော်ကတတ်မှတ်ထားတဲ့လေတိုင်းလောက်တိထပ်ပြီးနေရာလေးကိုချဲ့ယူမယ်အဲမူရင်းကရွင်းနေရာကနေစားပြီးဥပေါင်းတစ်ခုလုံးကအခုကိုချဲ့ထားတဲ့လေတိုင်းတစ်ခုလုံးအထိပါကျန်းမှုလေးထင်ရှားနေတယ်အကျမ်းမှုထင်ရှားတာကိုကြည့်ပြီးကျန်းနေကျန်းနေစက်ပြီးပွားများနေမယ်ကျန်းနေကျန်းနေတချို့ဆိုလို့ရှိရင်ညာငါသိပြီးထက်တဲ့သူတော်ကောင်းများမလို့တခါတဲ့ ကြက်သီးလေးတွေထလာသလိုမျိုးတခါတည်းကိုကာလေးကကြမ်းမှုလေးကတော်တော်ကိုထင်ရှားလာတယ်ထင်ရှားလာတယ်ထင်ရှားလာတယ်ညံတဲ့ကလည်းပွားများနေတယ်စိတ်နဲ့ကြမ်းနေကြမ်းနေကြမ်းနေရပြီရပြီဆိုရင်တခါတည်းနေရာလေးကိုချက်ယူမယ်ဓာတ်ပိုင်းခန္ဓာကိုခါလောက်ကလေးဒီဖြည်းဖြည်းချင်းချက်မယ်မူရင်းနေရာကိုမလွတ်နဲ့ကတွင်းတွေကကြမ်းနေကြမ်းတာထင်ရှားနေတယ်အဲ့ကတွင်းတွေကိုမလွတ်နဲ့အဲ့နေရာလေးကနေဥကောင်းတစ်ခုလုံးလဲတာဖြည်းဖြည်းအောက်ကိုချော့ချော့လာ နေရာလေးကိုကျဲချက်ချဲပြီးယူလာတာခါလောက်ထိရောက်တယ်ခါလောက်ဒီမှာကျန်းနေလို့ရှုကြည်ကျန်းနေကျန်းနေနည်းနည်းချင်းဒါလည်းပဲလေတိုင်းကနေပြီးတော့နှလုံးလက်သုံးလုံးတပြေးပြီးအောက်ကိုတပြေးပြီးဧရိယာလေးကိုချက်ချက်ချက်ချက်ယူတာခါလောက်ဒီနည်းနည်းချင်းချက်မယ်တချို့သူတော်ကောင်းတွေမှာအလိုလိုခါလောက်ဒီတစ်ချက်ထဲနဲ့ဒီခါလေးအဲကျန်းမှုကြီးကထင်ရှားသွားတာရှိတတ်တယ်လို့တချို့တချို့သူတော်ကောင်းတွေမှာမရဘူး လေတိုင်းတိတတ်မှတ်တိုင်းလေတိုင်းတိပဲရာသီတွေအောက်ကိုတပြေးပြေးတိုးတဲ့အခါမှာခါတိတန်းရောက်မသွားဘူးရောက်မသွားရင်ဘာလို့မလို့လက်တလုံးလောက်အောက်ကိုချယူလေတိုင်းလောက်ကနေအောက်ပကုံးလက်တလုံးလောက်လက်တလုံးလောက်အောက်ကိုတလုံးစီတလုံးစီချချပြီးကျန်းနေကျန်းနေပွားများနေလက်တလုံးလောက်လက်တလုံးလောက်အောက်ကိုပြေးပြေးချင်းချချချချပြီးတော့ွားများနေရင်တပြေးပြေးနဲ့နေနေနေနေကြီးအဲကျန်းတာလေးကခါလောက်ထိကိုရောက်တဲ့အထိကိုပွားများရမယ် ခါလောက်ဒီမှာကျမ်းမှုထင်ရှားမလားထင်ရှားပြီဆိုရင်ကျမ်းနေကျမ်းနေအဲ့ဒါမူရင်းမိမိစပြီးရှုခဲ့တဲ့ခံတွင်းနေရာကနေပြီးကျမ်းနေကျမ်းနေဘူကောင်းတစ်ခုလုံးကျမ်းနေတယ်လေတန်းရောက်အောင်ကျမ်းနေတယ်အဲပြီးတဲ့ကအောက်ကိုတပြေးပြေးရင်းဒီတကတဲ့နေရာလေးကိုတူတူတူတူပြီးတော့ချက်သွားတော့ခါလောက်ထိကျန်းနေတယ်ကျန်းနေကျန်းနေအောင်မြင်ပြီအောင်မြင်ပြီဆိုရင်အဲ့နေရာမှာတခါလေးခါလောက်ထိကိုပဲ တိတိကျကျတော်တော်ကြာကြာလေးကျန်နေ ကျန်နေကျန်နေပွားများနေမယ်ကျန်မှုလည်းတင်ရှားနေတယ်တင်ရှားနေပြီတော်တော်တင်ရှားနေပြီကျန်နေကျန်နေဆိုရင်အောက်ကိုနည်းနည်းချက်မယ်အေးနေရာလေးကိုချက်ယူမယ်ဘယ်လောက်ထိချက်မလဲဆိုခုနခါလောက်ကနေတပြေးပြေးမိမိကဟာတဲ့အောက်ပိုင်းတင်မှာတင်မစုံလောက်ကနေပြီးဟုတ်ဒူးကောင်းလောက်ဒီနေရာကိုချက်ယူမယ်အဲ့လိုချက်တဲ့အပိုင်းမှာလည်းတချို့ချို့သူတော်ကောင်းတွေမှာကိုကဒူးကောင်းလောက်လို့စိတ်ကို တခါလေအာယုံလေးကိုချဲ့ပြီးတော့နေရာလေးကိုချဲ့ယူလိုက်တာနဲ့ဒုကောင်းလောက်ဒီအလိုလိုကြမ်းမှုထင်ရှားသွားတတ်တယ်လို့ချို့ချို့သူတော်ကောင်းမှအဲ့လောက်ကြီးမထင်ရှားဘူးမထင်ရှားရင်ကိုရထားတဲ့ခါနေရာလောက်ကြီးကနေပြီးအောက်ကိုလက်တလုံးလောက်လက်တလုံးလောက်တိုးတိုးပြီးနေရာလေးကိုတိုးတိုးချဲ့ချဲ့ပြီးရှုသွားရင်ဒီပြေးချင်းရှုလိုက်တာအဲ့ဒုကောင်းလောက်ဒီရောက်သွားပြီကျန်းနေကျန်းနေအကယ်၍များတချို့ချို့မှလုံးလုံးအဲ့ကျန်းတာကမထင်ရှားပဲလွတ်သွားတတ်တယ်လွတ်သွားရင်ဘာပြန်ရှုမလဲစောစောကမိမိ အစာအုပ်ဆုံးရှုထားတယ်ခုနဘာထိတ်ကလေးကိုရှာတဲ့ပုတ်တုံးကကျမ်းမှုထင်ရှားတဲ့နေရာလေးကိုပြန်အာယုံစိုက်ပြီးတော့ကြည်လိုက်ကျမ်းနေတယ်ကျမ်းနေတာလေးကိုကျမ်းနေကျမ်းနေပွားများလိုက်အာခေါင်တစ်ခုလုံးဂရင်းတစ်ခုလုံးကျမ်းနေတယ်ပြီးတဲ့ကဥကောင်းတစ်ခုလုံးကျမ်းနေတယ်ပြန်ပြီးရှုတာဥကောင်းတစ်ခုလုံးကျမ်းနေတယ်ကျမ်းနေတာလေးကိုတပြေးပြေးဧရိယာလေးကိုတိုးပြီးလေတိုင်းရောက်လေတိုင်းလောက်ရောက်အောင်ကျမ်းနေကျမ်းနေရှုနေမယ်ထင်ရှားနေပြီဥကောင်းကလေတိုင်းရောကျမ်းနေတယ်ကျမ်းနေတယ် အဲတခါလေအဲ့ဒါဆိုအောက်ကိုတပြေးပြေးဒီဧရိယာလေးကိုတိုးလိုက်တာခါတီအောင်ပြန်ပြီးတော့နှလုံးသွင်းစဉ်းကြီးနေတဲ့ဂျမ်းနေဂျမ်းနေထင်ရှားလာပြီထင်ရှားလာတဲ့ခါတီထင်ရှားနေတယ်အဲ့ဒါပြေးပြေးလေးအောက်ကိုတခါလေနေရာလေးကိုချစ်လိုက်တာဒူးကောင်းလောက်ဒီပစိတူးဝန်းလောက်ဒီဂျမ်းနေဂျမ်းနေထင်ရှားနေပြီထင်ရှားနေတယ်ထင်ရှားလေးနဲ့ပွားများမယ်မထင်ရှားရင်ပြန်ပြန်စရမယ်ငိုရင်းဂျမ်းတဲ့နေရာလေးကနေပြီး ကောင်းပြီပစိတူးလောက်ဒီကျန်နေတယ်ဆိုရင်ကျန်နေကျန်နေကျန်နေတဆိုင်မမနဲ့ပွားများနေပြီတော်တော်လေးပွားများတယ်ကျန်နေကျန်နေကျင့်နေတယ်ကျမ်းမူတွေကိုညာထဲမှာတင်းတင်းကြပ်ကြပ်သိနေပြီပစိတူးတိအဲ့ဒါဆိုရင်တကားတဲ့ဟိုးခြေပြတိုင်အောင် နေရာလေးကိုချက်ပြီးယူမယ်ဖြည်းဖြည်းချင်းနေရာလေးကိုချက်ယူတာနဲ့ချိုးချိုးသူတော်ကောင်းမှနေရာချက်လိုက်ပြီးခြေပြခြေပြလောက်ဒီအောင်ယူလိုက်တာနဲ့ကျမ်းမူကတကားတဲ့ခြေပြဒီတင်ကြသွားမယ်ချိုးချိုးသူတော်ကောင်းတွေမှမတင်ကြဘူး မတင်ကြရင်နည်းနည်းချင်းဒီဧရိယာနေရာလေးကိုချက်ချက်ယူမယ်လက်တလုံးလောက်လက်တလုံးလောက်အောက်ကိုဖြည်းဖြည်းချင်းချချချချပြီးတိုးတိုးပြီးတော့နေရာလေးကိုတိုးတိုးချက်ချက်ပြီးယူမယ်ယူလိုက်တာဟိုးခြေပြားလောက်ထိထင်ရှားသွားပြီဆိုရင် တကားတဲ့ကျန်းနေကျန်းနေကျန်းနေဟိုးဥကောင်းကနေခြေပြားတနေရာကိုကြည့်လိုက်ကြည့်လိုက်ကျန်းနေကျန်းနေအဲ့လိုချုံပြီးတော့ဟဲ့မိမိရဲ့ခန္ဓာကိုယ်ကြီးမှာစိုက်ရှုနေရတာ မိမိရဲ့ခန္ဓာကိုယ်ကြီးထဲမှာစိုက်ပြီးကျန်းနေကျန်းနေလို့ရှုနေခိုက်သည်အဲ့ခန္ဓာကိုယ်မှာခုနအသားကြအကြောကြအရေးကြအယူကြကိုညံတိဟုသောလက်ကိုတွင်းနေဆိုတာအလိုလိုခန္ဓာကိုယ်ကြီးကိုစိုက်ရှုနေတဲ့အတွက်ကြောင့်ဗဏ္ဍာပဲကြည်လိုက်ကြည်လိုက်ကျန်းနေကျန်းမှုတွေထင်ရှားနေတယ်ထင်ရှားနေတဲ့သူတော်ကောင်းကအဲ့ကျန်းမှုကိုတကားတဲ့တဆိုင်မမမိမိတတ်မှတ်တလောက်အချိန်ကာလပိုင်းခြားပြီးတော့ကျန်းနေကျန်းနေရှု ရသွားပြီခုနဥကောင်းကနေခြေပြရသွားပြီဆိုတစ်ခေါက်ပြန်စားဥကောင်းကနေခြေပြကျန်နေမူရင်းစရှုတဲ့နေရာလေးကနေကျန်နေကျန်နေရပြီဆိုနောက်တစ်ခေါက်ကျန်နေကျန်နေဒီလိုမျိုးချိန်များများစွာယူမရသေးတဲ့ပုဂ္ဂိုလ်ကလည်းမူလကျန်တဲ့နေရာလေးကိုစိတ်ပြန်ပြန်စိုက်စိုက်ပြီးကျန်တဲ့နေရာလေးကစားပြီးတော့ရှုဒါကခုနရှာနဲ့သွားထိတ်လေးကိုပို့ပြီးတော့ရှုတာပေါ့ဘယ်လိုအဲ့လိုမဟုတ်လို့မိမိတို့ကဥမာဆိုကြပါစို့ အဝတ်ကြမ်းကြမ်းလေးပေါ်ကိုလက်ကလေးနဲ့တကားလေးပို့ကြည့်လိုက်လက်ကုံလေးနဲ့အဝတ်ကြမ်းကြမ်းလေးပေါ်ကိုပို့လိုက်လို့ရှိတယ်ကျန်းတာလေးကထင်ရှားသွားတယ်အဲ့လိုထင်ရှားရင်အဲ့ကျန်းတာလေးထင်ရှားတဲ့နေရာလေးကစားပြီးတော့ကျန်းနေကျန်းနေသူစောစောကပြောသလိုမိမိထင်ရှားတဲ့နေရာလေးကဣရိယာကိုနည်းနည်းချင်းနေရာလေးကိုနည်းနည်းချင်းနည်းနည်းချင်းချဲ့ချဲ့ချဲ့ချဲ့ပြီးတော့လေခြေသုံးကောင်းဆုံးဒါရှုလို့ရတယ်ဒါကတော့မိမိဉာဏ်ထဲမှာထင်ရှားတဲ့နေရာကအစရှုလို့ရတယ်ခုန တော့ထိတ်ကလေးကိုရှားလေးနဲ့ပို့ပြီးတော့ကျန်တာလေးထင်ရှားအောင်ကြိုးစားပြီးတော့အဲ့ထင်ရှားနေရာကစပြီးအခုလုပ်ခဲ့သလိုရှုလို့ရသလိုအဝေးကျန်းကျန်းလေးကိုလက်ကလေးနဲ့တိုက်ပြီးတော့လက်ကုံလေးနဲ့တိုက်ကြည့်လို့ကျန်တာလေးထင်ရှားတဲ့အဲ့ကျန်တာထင်ရှားတဲ့နေရာကစပြီးတဲ့အေးနေရာလေးကိုနည်းနည်းချင်းနည်းနည်းချင်းချဲ့ချဲ့ပြီးတော့ဟိုးပူကောင်းကနေခြေပြဆုံးသည့်တိုက်အောင်ဘယ်နေရာပဲကြည့်လိုက်ကြည့်လိုက်ကျန်တာလေးထင်ရှားအောင်ဓာတ်ကဓာတ်ကပွားများနေလို့ရှိရင်ဒါ ဓာကြီး၄ပါးရဲ့သဘောတရား12မျိုးထဲမှာပထဝီတရဲ့ကြံမှုသဘောကိုမိမိကအောင်မြင်ရှုနိုင်မှာဖြစ်တယ်။အဲလိုလေးဆက်ပြီးတော့ပွားများအားထုတ်လိုက်ကြအောင်စု။ လုပ်ငန်းဝင်ပိုင်းကိုဒီမှာပဲနားကြအောင်ဆို